သာသနာတော်နှစ်2562ခုနှစ်ကောဇာတက္ကရာ1385ခုနှစ်တော်တရင်လာပြည့်ကျော်14ရက်နေ့ခရစ်နှစ်2023ခုနှစ်အောက်တိုဘာလ23ရက်မနက်7:00နာရီချိန်တွင်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားမှာရှိတဲ့ကုသလကာရီတရားရိပ်သာတွင်တရားအထုတ်နေကြသော ယောဂီများအတွက်အလုပိတရားကိုပဲဉာဏ်အမြင်ကွဲပြားလာရခြင်းဆိုတဲ့ကောင်းစဉ်လေးပြီးပြီးတော့ဉာဏ်စဉ်နဲ့ပတ်သက်ပြီးတော့တိတိတိထိုက်တာလေးတွေပြောပြတယ်။အဲကြောင့်တရားမဟောသေးမီတရားမနာသေးမီတရားပိုင်ရှင်ဖြစ်တော်မူသောသုံးလောကတ္တရှင်တော်မြတ်ဘုရား လက်ကိုရှင်းဖို့ကရှင်းဖို့ကြောင့်ရအောင်နမော ဉာဏ်အမြင်ကွဲပြားလာရခြင်းအကြောင်းတရားမေတ္တာရှုတဲ့အခါမှာပဲဖြစ်ဖြစ်ကိုယ့်ကိုယ်ကိုပဲဖြစ်ဖြစ်အသိဉာဏ်တွေတိုးတိုးမလာဘူးလားရှုပါများလို့ရှိတယ်နော်အသိဉာဏ်တိုးအောင်ရှုဖို့လည်းလိုလားမလိုဘူးလားတရားရှုတယ်ဆိုတာတတိဝရိယတို့ဤလုပ်ငန်းလို့ဆိုပေမဲ့လို့မကင် ၅ပါးဖြင့်အလုံးလုံးဝတာဖြစ်တဲ့အတွက်တတိပါမယ်ဝိရိယပါမယ်သမာဓိပါမယ်ပညာပါမယ်ဟုတ်တယ်မလားတတိဝိရိယသမာဓိပညာတတ္တာလေးထည့်လိုက်ဦးပေါ့၅ခုယုံကြည်မှုတတ္တာတရားဒါလေးနဲ့စပြီး ဘုန်းကြီးတို့အလုပ်လုပ်တဲ့အခါမှာဒီအဒီအင်အား၅မျိုးကရကမဲ့ခင်၅ခုတတ္တာလည်းပါလိုက်အဲတရကမဲ့ခင်၅မျိုးဖြင့်အလုပ်လုပ်လာတဲ့အခါမှာကိုယ့်ရဲ့ရှုွက်ထဲမှာသိစရာတွေတနေ့တခြားတိုးတိုးသိလာလို့လုပ်တယ်ရက်နေလို့မရဘူး အတိတိုးတာကိုဉာဏ်စဉ်တက်တယ်လို့ခေါ်တယ်။ဉာဏ်စဉ်တက်တာစီတက်တယ်ဆိုတာတစ်မျိုးတစ်ခုတွေ့လာမြင်လာတာမျိုးကိုဆိုလိုတာမဟုတ်ဘူး။မိမိရှုွက်အပေါ်မှာအတိဉာဏ်တစ်ဖြည်းဖြည်းတိုးလာတာကိုခေါ်တယ်။ရှုွက်ဆိုတာကလည်းအာယုနဲ့မစိတ်ကိုပေါင်းပြီးခေါ်လိုက်ရှုွက်လို့ခေါ် အဲ့ဒါကိုတနည်းပြောရင်တော့ယုတ်နဲ့နာရဲ့အကြောင်းကျိုးဆက်နွယ်မှုလို့ထပ်ပြီးတော့ပြောလို့မရဘူး။အဲ့တော့ယုတ်နဲ့ညာနာတို့ဤအကြောင်းကျိုးဆက်နွယ်နေမှုအပေါ်မှာအသိဉာဏ်ကရပ်နေလို့မရဘူးဆိုလိုတာပေါ့နော်။အသိဉာဏ်ဒီတဖြည်းဖြည်းတိုးတက်လာဖို့လိုလားမလို့။နော်။အသိဉာဏ်တိုးလာမှ ဘယ်ပေါ်မှာတိုးရမှာလဲရှုွက်ပေါ်မှာတိုးရမယ်လုပ်ငန်းခွင်မှာပြောမယ်အပြောကြတော့ရှုွက်ပေါ်မှာအသိဉာဏ်တိုးလာရမယ်ပို့ပို့ပြီးသိလာရမယ်ကိုကအာယုကိုရှုရင်နားရရှုတာပဲဖြစ်ဖြစ်ဝင်လေထွက်လေရှုတာပဲဖြစ်ဖြစ်ပေါ့ဖောင်းနာပင်နာရှုတာပဲဖြစ်ဖြစ်ပေါ့ကို focus ယူထားတဲ့ရှုွက်အာယုအပေါ်မှာ တိုးတိုးပြီးတော့သိလာရမယ်ရှုမှတ်တဲ့စိတ်ရဲ့သဘာဝကိုလည်းတိုးတိုးပြီးတော့သိလာရမယ်နှစ်ဖက်လုံးမှာအတိတိုးလာရမယ်နော်အာယုံဆိုရင်လည်းသဘောမှန်ကိုမြင်တဲ့အစင်းရောက်အောင်တိုးတက်လာရမယ်အတိကလည်းဉာဏ်အဖြစ်ဉာဏ်ပညာတွဲဖက်လာတဲ့အခါမှာတတိကလည်းဉာဏ်ပညာကတွဲဖက်လာတဲ့တတိသမာဓိ ပညာတို့သုံးခုတွဲသွားပြီဆိုရင်ဘလောက်အားကောင်းလာတယ်လို့မြင်ပုံဘလောက်ရှင်းလာတယ်သဘောပေါက်ပုံဘလောက်ရှင်းလာတယ်ဆိုတာနှစ်ဖက်လုံးပေါ်မှာအတိတိုးပါမှဉာဏ်စဉ်တက်တယ်လို့ခေါ်တယ်နော်နှစ်ဖက်လုံးပေါ်မှာပါဖြစ်တယ်အတိတိုးပါမှဉာဏ်စဉ်တက်တယ်လို့ခေါ်တယ်အတိတိုးအောင်အားထုတ်ရတာဟုတ် မှန်ကတော့လေတရားထုတ်တယ်ဆိုရက်နေလို့မရဘူးလေတနေ့တနေ့ပူ၍ပူ၍တည်လာအောင်တနေ့တည်းပူ၍ပူ၍သဘောမှန်ကိုတည်လာအောင်သစ္စာဆိုင်အောင်ဆိုတာကတော့အမှန်တိုင်းပဲသစ္စာဆိုင်တယ်ဆိုတာအမှန်တိုင်းသိသွားတာပြောတာပဲလေဟုတ်တယ်မဟုတ်လားဆိုတော့အဲ့ဒီအစင်ရောက်အောင်တော့ကြိုးစားဖို့လိုလားမလိုဘူးလားဒီတိုင်းကြီးရနေလို့တော့အစင်မပြေဘူးအတိတူအောင်ကြိုးစားပါလို့ နော်အဲ့တော့ဒီဘုန်းကြီးတို့အာယုံကိုမြင်တဲ့အခါမှာလက္ခဏာအမြင်ရတ္တအမြင်ပစ္စုပ္ပတအမြင်လို့အမြင်သုံးခုရှိတယ်။ဒါကလည်းစာပြီးအရသာပြောရတာပါ။ရှုတဲ့အခါကျတော့ဒါလေးစဉ်းစားနေဖို့မလိုဘူးเนาะ စာပေအရမြင်ပုံ၃မျိုးရှိတယ်အဲ့ဒီမြင်တာဟာမြင်ပုံတွေကပညာကိုတန့်စင်ပေးရတိုင်းကပါရမယ်ပို့ပို့၍ထက်တန်းကြလာပို့ပို့၍အမြင်ရှင်းလာပို့ပို့၍သိမှုတွေပြိုးပွားလာဆိုရင်လက္ခဏာအမြင်ဖြင့်ဉာဏ်အစဉ်ဉာဏ် လက္ခဏာအမြင်ဖြစ်ဉာဏ်စဉ်ဝင်လာတာမျိုးပေါ့အသိဉာဏ်တိုးတက်လာတာလက္ခဏာအမြင်ဖြင့်အသိဉာဏ်ဘက်ကတိုးတက်လာတာရှိတယ်ရတ္တအမြင်နဲ့အသိဉာဏ်ဘက်ကတိုးတက်လာတာရှိတယ်ပစ္စုပ္ပတအမြင်ဖြင့်လက္ခဏာဘက်ကတိုးတက်လာတာရှိတယ်ဒီလက္ခဏာရတ္တပစ္စုပ္ပတပဒဋ္ဌာန်ဆိုတာကအာယုန်တိုင်းရဲ့ အာယုန်တိုင်းမှာရှိသောအရေးချင်းများဖြစ်တယ်။ရုပ်မှာလည်းပဲလက္ခဏာရတ္တပစ္စုပ္ပန်လို့မြင်မှုအဆင့်တန်း၃မျိုးရှိတယ်။ဘာပဲဖြစ်ဖြစ်ပေါ့။ပထဝီဆိုလည်းလက္ခဏာရတ္တပစ္စုပ္ပန်ပဒထံမြင်မှုအဲ့ဒီလိုဉာဏ်တန်စရာအပိုင်းမှာအဲ့ဒီလိုမြင်ပုံတွေက သဘာဝတရားအားလုံးမှာ၃မျိုး၃မျိုးဗုဒ္ဓဓမ္မထည့်တယ်ဆိုရင်တော့၄မျိုး၄မျိုးသိရမယ်အဲ့ဒီ၄မျိုးသိဖို့ကဘာချမ်းမှုရှိတယ်လက္ခဏာအမြင်ဖြင့်ဉာဏ်စဉ်တက်ရမယ်ဉာဏ်စဉ်ဉာဏ်အမြင်ရှင်းလာရမယ်ရတ္တအမြင်ပစ္စုပ္ပန်အမြင် နော်သတ္တထံအမြင်လေးခုပဲဆိုတော့လက္ခဏာဝရတာပစ္စုပ္ပန်ပဋ္ဌထံအမျိုးရှိတယ်အဲ့ဒါလေးတွေရှင်းပြတယ်နော်လက္ခဏာအမြင်ဆိုတာဉာဏ်တစ်ခုတစ်ခုရဲ့တွင်ပြင်မူရာလောက်ကိုပဲမြင်တာကိုလက္ခဏာအမြင်လို့ခေါ်တယ်လက္ခဏာအမြင်မြင်ခြင်းဆိုတာဉာဏ်တစ်ခုတစ်ခုရဲ့ တွင်ပြင်အမူအရာလောက်အာယုတစ်ခုတစ်ခုရဲ့တွင်ပြင်အမူအရာလောက်ကိုပဲမြင်နေဆိုရင်ဘာလို့ခေါ်လဲလက္ခဏာအမြင်အရေးကြီးအောင်များကိုသာမြင်ပြီးရှိတတ်တယ်ငရုတ်တီးနဲ့ဥပမာပေးနေတယ်အဲ့ဒီခုနကလက္ခဏာသာတာပစ္စုပ္ပတံကိုငရုတ်တီးဥပမာပေးလိုက်ရင်တော့သဘောပေါက်ပါတယ်လက္ခဏာဆိုတာကငရုတ်တီးတဲ့ဆိုတဲ့ နာမည်လေးကြားလိုက်တာနဲ့အရာမှာစိတ်ထဲမှာမြင်ရပါတယ်ငရုတ်ကြီးအရာမှာဘယ်လိုလဲငရုတ်ကြီးအတိအမဲ့လေးဆိုပါငရုတ်ကြီးဆိုအမဲ့ပြောရဲဆိုရင်စိတ်ထဲမှာအရာမှာငရုတ်ကြီးရောင်လေးအရင်ဆုံးမြင်တာအရေးအရာလောက်ပဲမြင်တာပေါ့အပြင်ကလည်းမြင်တဲ့အရာကိုဘာလို့ခေါ်လဲလက္ခဏာအမြင်ပထဝီ သူ့ရဲ့လက္ခဏာကပါတော့ပထဝီရဲ့လက္ခဏာကမာရီပြောတယ်ဆိုအပြင်လောက်ပဲမြင်တယ်ပေါ့နော်အဲ့ဒါလက္ခဏာအမြင်လို့ခေါ်တယ်ဝါယောကြတော့ပြောတော့တုံးကန်ရဲ့စောင့်ဆိုင်နေဆိုတော့အပြင်လောက်ပဲမြင်တယ်ဒါလက္ခဏာအမြင်ခေါ်တယ်ဉာဏ်မှာဒီလိုရှင်းလင်းစွာလက္ခဏာအမြင် ဖြစ်လာရင်လည်းဉာဏ်ထဲမှာရှင်းလင်းစွာသိဖို့လိုတယ်နော်အပြင်တော့ကမြင်တဲ့လက္ခဏာအမြင်ရတ္တအမြင်မြင်သူကြတော့ဉာဏ်တစ်ခုတစ်ခုရဲ့ဆိုင်ရာကိစ္စအထိမှာမြင်တွေ့ရတယ်သူဘာလုပ်တယ်လဲကိစ္စဆိုတာနော်ရတ္တအမြင်ကြတော့သူရဲ့ရတ္တဓမ္မဝင်သူရဲ့ကိစ္စ ဘာလုပ်တယ်လဲဘယ်လိုရှိတယ်လဲဆိုတိုးပြီးတော့သိမြင်လာတာကိုဘာမြင်လို့ခေါ်ရတာအမြင်လို့ခေါ်ငရုတ်သီးနဲ့ဥပမာပေးဆိုရင်တော့ငရုတ်သီးတဲ့ဆိုတာနဲ့စက်တဲ့သဘောကပါချာသိလာတယ်ခုနကအယောင်တော့သိလာအခုကျတော့စက်တဲ့သဘောရှိကြောင်းသိလာတယ်နော်အယောင်ကြီးရမနေတော့ဘူး ငရုတ်သီးတဲ့လို့ဆိုလိုက်တာလည်းခုနကတော့အနီရောင်လေးမဲ့ရင်အနီရောင်စိမ်းရင်အစိမ်းရောင်ဆိုတာမျိုးသိတာပေါ့အပြင်းပဲသိနောက်ကအမြင်ကြတော့သူ့မှာဘာကိစ္စပါလာလဲစက်တဲ့ကိစ္စဆောင်ရွက်တယ်ဆိုတာပါလာတယ်ဟုတ်တယ်မလားအဲ့တော့ရတ္တအမြင်နဲ့မြင်သူပြီးဉာဏ်တစ်ခုတစ်ခုတို့ရဲ့ဆံရကိစ္စအထိကိုပါမြင်ခွင့် ရတယ်သဘောပေါက်လားနေပြီးတဲ့ဆိုတာနဲ့ပဲထိသိပါလားစက်ဤဆိုတဲ့အတိမိမိညာမှာတန်တိတာစက်တယ်ဆိုတိသူတတိသူအစွမ်းပေါ့နော်သူတတိကိုသိတယ်သူအစွမ်းကိုသိတယ်သူကိစ္စကိုသိတယ်အတွင်းအထိလိုက် လိုက်ပြီးတော့သိတာလားအပြင်ကသိတာလားဆိုတော့အနည်းလေးကနေကြည့်ခွင့်ရတဲ့အရာနဲ့တူလားမတူဘူးလက္ခဏာကတော့အပြင်မှမြင်ရသောအရာကိစ္စကတော့အခုအာရတအမြင်ကြတော့ပါလေအနည်းကနေကြည့်ခွင့်ရသောအရာနဲ့တူလားမတူဘူးပြောအာယုတစ်ခုကြည့်တဲ့အခါမှာလည်း အောင်းနေပေနေဝင်နေထွက်နေအောင်းနေစသဖြင့်အဝေးကနေမြင်ရတဲ့ဉာဏ်မျိုးလားအနိကကြည့်နိုင်မလားအဲ့ဒါတွေကိုပါဠိလိုဒီစာသုံးလေးတွေသုံးလိုက်တော့လက္ခဏာအမြင်နဲ့မြင်တာလားရတ္တအမြင်နဲ့မြင်တာလားဒီလိုသုံးတာပေါ့နော်မြင်ပုံလေးတွေ နောက်တစ်ခုကပစ္စုပဋ္ဌာန်အမြင်နဲ့ပစ္စုပဋ္ဌာန်အမြင်နဲ့မြင်ခွင့်ရတဲ့ပုဂ္ဂိုလ်ကတော့ဉာဏ်တစ်ခုခုတို့ရဲ့ဆံရသဘာဝတွင်းပမကြံလန်လောပြီးတော့အကုန်သိတာကိုပစ္စုပဋ္ဌာန်လို့ခေါ်တယ်အတွင်းအပြင်လန်လောပြီးတော့မှသူဆံရသဘာဝအတွင်းအပမကြံလန်လောပြီးတော့သိတာ သူ့ရဲ့ဆိုင်ရာသဘာဝကိုအတွင်းပမကြံလံလောပြီးတော့သိတဲ့ဉာဏ်ကိုပစ္စုပ္ပန်အမြင်ဖြင့်သိတွင်ရသောဉာဏ်လို့ခေါ်တယ်။အဲ့ဒါကတော့ဥပမာဘယ်လိုပြရမလဲဆိုရင်လက်ဝါးပြင်ပေါ်မှာဈေးဖြူပြီးတင်ကြည့်တဲ့ကဲ့သို့ဆရာမြတ်များကခိုင်းနေပြတာကြတယ်။သူကထင်ရှားလောကကြီးတော့လေလက္ခဏာ လက်ဝါးပြင်ပေါ်မှာရှိသူဒီလေးတင်ကြည့်ရတယ်လို့ပဲအာတုံတိတာအနိကလည်းဖြစ်လာတယ်အပြင်ကိုတည်တယ်အတွင်းလည်းတည်တယ်အနိကလည်းတည်တယ်အတွင်းအပြင်အကုန်လုံးလမ်းရောပြီးတော့ဒီတိုင်းကြီးစီးသူဒီလက်ဝါးပြင်ပေါ်တင်ကြည့်ရင်ကုန်တိလာမသိအဲ့ဒီလိုတည်တယ်လို့ပဲတဲ့အမြင်ရှင်းပါတယ်တဖြည်းဖြည်းဒီအာယုတစ်ခုတည်းမှာပဲ လက္ခဏာအမြင်နတ္တအမြင်ပစ္စုပ္ပထအမြင်အမြင်သုံးခုမြင်ပုံချင်းတူသလားမတူဘူးဉာဏ်ကသဘောပေါက်ပုံချင်းတူလားမတူဘူးเนาะသူ့ကိုဉာဏ်ကသဘောပေါက်တာမတူဘူးပြောင်းတဲ့တရားပဲအဲ့ဒီလိုကွဲတတ်ပါတယ်ဒါနားလဲခုတော့မြင်ပုံတူစရာမလိုဘူးလက္ခဏာအမြင်ဖြင့်ဉာဏ်ကမြင်တာလား လက်ပံအမြင်နဲ့ဉာဏ်ကမြင်တာလားပစ္စုပ္ပတန်အမြင်နဲ့ဉာဏ်ကမြင်တာလားဆိုတာကိုယ်ကိုယ်ပြပြသိဖို့လိုတယ်။ဒါပေမဲ့ခွဲเสียရတော့မလိုပါဘူး။အဓိကကတော့ဒါတွေကတော့တတ္တတရားဖြစ်အောင်ဝရိယဖြစ်အောင်နော်ကိုကိုလုပ်တဲ့အလုပ်အပေါ်မှာအင်အားတွေရှိလာအောင်ဘုန်းကြီးတို့ကတွန်းအားပေးတဲ့အနေနဲ့ပြောပြရတာပေါ့။ကိုလုပ်တဲ့အလုပ်အပေါ်မှာဒီသဘာဝတွေရှိတယ်ဆိုတော့ ပို့ပြီးတော့ရှင်းရှင်းလင်းလင်းနားလည်လာတဲ့ခါကျလှုပ်တဲ့ခါလှုပ်အားကပိုအားရှိလာတာပေါ့တကယ်လှုပ်ရမှာတော့မှတ်ရုံပဲဟုတ်တယ်မလားရှုမှတ်ရုံပဲဒါဒီနားလည်ထားရင်လည်းရှုမှတ်ရုံပဲရှုနေရမှာမှတ်နေရမှာမပြတ်တမ်းရှုမှတ်နေခြင်းဒီတာလေအဓိကဖြစ်တယ်ဆိုတော့မှတ်ထားဖို့လိုလားမလို့နော်အဲ့တော့လက္ခဏာအမြင် ရာသအမြင်ပစ္စပစ္စပဒံအမြင်လို့ဘယ်နှခုရှိလဲသုံးခုရှိတယ်။နိယတိဟေဆိုရင်ကိုကိုယ်တိုင်တိုင်တွယ်ပြီးတော့မှသိတာလား။နော်ပြီးတော့မှမမူးမြော်မရုပ်ရဲ့စပ်ပုံကဘယ်လိုလဲ။လျှာမှာဘယ်လိုဖြစ်သွားသလဲ။ကလောအော်ရဲ့စပ်ပုံကဘယ်လိုလဲ။လျှာမှာဘယ်လိုဖြစ်သွားလဲ။အဲ့ဒီလိုပြောပြနိုင်စွာရှိတာကတော့ဒီအမြင်သုံးခုလုံးအလုံး အဲ့ဒီဉာဏ်ဉာဏ်ဒီအားလုံးပြည့်ပြည့်စုံစုံဖြစ်လာရင်တော့မယုတ်တိဟိဆိုတာ ਨੇ ကံပြပြီးတော့သုံးသပ်ပြီးတော့စားပြီးတော့ဘယ်လိုရှိတယ်ဘယ်နဲ့ရှိတယ်ဟာလားမုံရောင်ရုပ်ဒီစတ္တကဘယ်လိုကလဟောဒီစတ္တကဘယ်နဲ့ဆိုအကုန်ပြောနိုင်တာပေါ့သူကအကုန်ပြောနိုင်တယ်ဆိုတော့ပြည့်ပြည့်စုံစုံပါဖြစ်လို့ပြောနိုင်တာတိလို့ပြောနိုင်တာနော်ဉာဏ်အမြင်ကလည်းအဲ့ဒီတိုင်းဖြစ်ရမှာတဲ့ အဲ့တော့ဉာဏ်အပြင်ကွဲပြားရခြင်းအကြောင်းကတော့အနိကဆုံးအကြောင်းပါလေလို့ဆိုရင်ဒါလုပ်ငန်းခွင်မှာပြောမယ်နော်စာစာပြောမပြောလုပ်ငန်းခွင်သုံးပြောမယ်ဆိုရင်ဉာဏ်အပြင်ကွဲပြားရခြင်းအကြောင်းအောင်းတင်ပေးထားတာလေဟုတ်ကဲ့ပါဉာဏ်အပြင်ကွဲပြားရခြင်းရဲ့အနိကဆုံးသောအကြောင်းပါတဲ့ကျေးဇူးတော်ရှင်ပါဘောလိမြေဆရာတော်ဖျာကြီးမိတ်ကြားတာနော် ဒီဉာဏ်အမြင်တွေတရားနဲ့တရားပွဲပြားရတယ်ဓမ္မဖွင့်ကိုယ့်ရဲ့ဉာဏ်အမြင်ကတခုအာတဖြည်းဖြည်းပွဲပြားလာတယ်ဆိုတာဘယ်ပေါ်မှာခြေခံလဲလို့ဆိုတော့တဲ့တတိရှုမှတ်မှုပုံမှာခြေခံတာပါပဲရှုမှတ်တဲ့ပုဂ္ဂိုလ်ရဲ့ရှုမှတ်ပုံရှုနှပ်ရှုမှတ်နည်းပေါ်မှာမူတည်ပြီးတော့ဉာဏ်အမြင်မြင်ပုံတွေကွဲပြားသွားတာပါ ဘောပေါက်ပါလားနော်ဝေပြဘုံကမိမိတတိကိုအမျိုးအစားကောင်းကောင်းရှုတာအမျိုးအစားခက်ညံ့ညံ့ရှုတာဒါရေးကြည့်တာပေါ့အဲ့ဒီတတိရှုမှတ်အားမှာလဲစိတ်ဆက်အားကိုအားကိုအားထားပြုခဲ့လို့ပုံပုံရှိတယ်စစ်စစ်ဆက်ဆက်မှတ်တယ်မလွတ်တမ်းမှတ်တယ်စလေဆုံးမှတ်တယ်ဆိုတတိမှတ်ရှုမှတ်အားကို စေစေဆက်ဆက်ရှုမှတ်ပြီးတော့အာဟုအာထာပြုတဲ့တရားရှာသမားနောက်တစ်ခုကတော့တတိရှုမှတ်အားကိုစေစေဆက်ဆက်လည်းမှတ်တယ်စူးစူးဆိုင်ဆိုင်လည်းမှတ်တယ်လို့အာနအာကိုအာကိုတဲ့ပုံနော်တတိရှုမှတ်အားကိုပဲပထမတစ်ယောက်ကတော့စေဆက်အားတစ်မျိုးနဲ့သုံးတယ်ဒုတိယတစ်ယောက်ကျတော့စေဆက်အားကိုလည်းသုံးတယ် စုဆိုင်ကားကိုလည်းသုံးနေဆိုတော့သူကပို့ပြီးတော့တတိအမျိုးအစားကောင်းတယ်ပေါ့နော်နောက်တစ်ယောက်ကျတော့တဲ့တတိရှုမှတ်အားထဲမှာစိတ်ဆက်အားလည်းပါလေတဲ့စုဆိုင်အားလည်းပါလေတဲ့တိပိုင်အားလည်းပါလေပိုင်ပိုင်လည်းလည်းတိတယ်တိပိုင်အားလည်းပါလေသုံးမျိုးကိုအားကိုအားထားပြုတော်မှာသုံးယောက်ခွဲထွက်လာတာ လောက်တာကတော့တတိကိုရှုမှတ်တဲ့အလုပ်ပဲအဲတတိကိုကင်ပြီးရှုတဲ့အလုပ်ပဲလုပ်တာပဲဒါပေမဲ့အဲ့ဒီတတိကင်ပြီးအလုပ်လုပ်တဲ့နေရာမှာစစ်စစ်ဆဆရှုမှတ်ခြင်းအာစေစံအားကိုအသုံးပြုသူစေစံအားရောစုဆိုင်အားရောနှစ်ခုလုံးကိုအသုံးပြုသူစေစံအားစုဆိုင်အားနဲ့တိပိုင်အားဆိုပြီးအာသုံးအားကိုအသုံးပြုသူရဲ့လို့ ကိုယ့်ရဲ့တတိကိုအသုံးပြုပုံထဲမှာဒီလိုကွာလားမကွာဘူး။တတိအသုံးပြုပုံထဲမှာစေစပ်အားကိုအသုံးပြုသူစေစပ်အားနဲ့စွူးစိုက်အားကိုအသုံးပြုသူစေစပ်အားရဲ့စွူးစိုက်အားရဲ့တိပိုင်အားရဲ့အသုံးပြုသူလို့အသုံးပြုသူပဲနေရာထွက်တာ။၃ယောက်ထဲမှာတူမလားကောကိုစဉ်းစားကြည့်လေ။နော် မတူနိုင်ဘူးပေါ့စိတ်ဆက်အားလောက်သုံးရင်လည်းစိတ်ဆက်အားလောက်ရဲ့အင်အားလောက်ကလေးပဲတိမှာပေါ့ဟုတ်တယ်မလားစိတ်ဆက်အားလောက်နဲ့ပဲဆိုရင်တော့လေသူ့ရဲ့တိအားကအဲ့ဒီလောက်ပဲရှိတယ်စူးစိုက်အားလေးထည့်ပြီးအာနအားပါတဲ့ပုဂ္ဂိုလ်ပို့ပြီးတော့သိနိုင်တယ်လေသူကနအားဖြစ်သွားတယ်သုံးအားပါတဲ့ပုဂ္ဂိုလ်ကပို့ပြီးရှင်းလင်းနိုင်တယ်ပြတ်သားနိုင်တယ်ဒီအတိကအများကြီးထည့်မြင်နိုင်တာပေါ့ဒါဟာ ပါကွဲပြားသွားခြင်းရဲ့အကြောင်းပဲဉာဏ်အမြင်ကွဲပြားသွားခြင်းရဲ့အကြောင်းဉာဏ်မြင်ပုံတွေတစ်ဖြည်းဖြည်းကွဲပြားပြီးတိလာတယ်တိလာတယ်ဒါမှမဟုတ်သူလည်းဒါပဲမှတ်တယ်ငါလည်းဒါပဲမှတ်တယ်ငါကြတော့မသိဘူးသူကြတော့သိတယ်ဆိုတော့သူကဘာကင်နေတာလဲတတိယရှုမှတ်အားကိုဘယ်အားကိုအသုံးပြုစိတ်ဆက်အားကိုအသုံးပြုတော့သူကစိတ်ဆက်အားကပြတဲ့လောက်သိမှာပေါ့ဗျာဟုတ်ဘူးလား ဟောဆစ်ဆက်အာရောစုလိုက်အာရောသုံးတဲ့ပုံကိုကြတော့လေအာနာအာဖြစ်သည့်အတွက်ကြောင့်ဆစ်ဆက်အာနဲ့စုဆိုင်အာကပြသလောက်တော့သူတိမှာပေါ့တိပိုင်အာမှာထည့်ပြီးတဲ့ကသုံးအာသုံးအာနဲ့ပြသလောက်ကိုတိနိုင်တာပေါ့အင်အားကောင်းရင်ကောင်းတယ်လို့ပြတာအသိဉာဏ်ကအသိမြင်တာကပို့ပြီးတော့အာမကောင်းနိုင်ဘူးလားအာကောင်းနိုင်တယ်ဆိုတာပေါ့အဲ့ဒါလေးတော့ဘုန်းကြီးတို့ကတိဖို့လိုတယ်နော် တကယ်လို့ကိုကစိတ်ဆက်အားများတာသုံးပြီးတော့စူးစိုက်အားမသုံးဘဲနဲ့ဒီခွင်ကိုဝင်လာရင်လက်တွေ့လုပ်ငန်းခွင်မှာအဖြစ်ကလည်းဖြစ်ရုံမြတ်တဲ့ဒါစူးစိုက်ကားသမားတွေနော်အတိကလည်းတိယုံများတက်တဲ့ဒီလောက်တော့သူကထင်ရှားလာပြီဒီလောက်တော့ရပြီထိကလည်းထိယုံများတက်တက်ပါတိတာလည်း သိရုံနဲ့တသက်ပါလားဆိုတဲ့ဉာဏ်တော့ရမယ်ဟုတ်တယ်မလားထိတဲ့နေမှာငါမပါထိတာငါမဟုတ်ဟုတ်တယ်မလားသိတဲ့နေမှာငါမပါသိတာငါမဟုတ်ထိတာလေးကထိရုံနဲ့တသက်သိတာလေးကလည်းသိရုံနဲ့တသက်ဟုတ်တယ်မလားထိတဲ့နေမှာငါမပါထိတာငါမဟုတ် တိတဲ့နေမှာငါမပါတိတာငါမဟုတ်ဟောထိတာလေးကိုထိတာထိရုံမြတက်တဲ့တိတာလေးကိုလည်းတိရုံမြတက်တဲ့ဒီတက်ပို့ပြီးတော့ကျွန်တော်မသိဘူးเนาะဒါပေမဲ့အဲ့ဒီလောက်တိရုံအဲ့ဒီလောက်အဆင့်ကိုပဲအဲတော်တော်အားကောင်းနေပါပြီเนาะအားကောင်းနေပြီဆိုတော့အဲ့လောက်တိတာနဲ့ကိုအဖို့တန်နေပြီလို့ပြောတာ ကိုတန်နေပြီလေအဲ့ဒီထဲမှာငါမပါတော့ဘူးလားငါမပါတော့เนาะထိတယ်လေမှာလူမပါထိတာလူမဟုတ်တိတဲ့ထဲမှာလူမပါတိတာလူမဟုတ်ဟုတ်တယ်မလားနော်တဘာဝတရားထိမှုတက်တက်ကလေးကိုသိနေတာထိမှုတက်တက်ကလေးကိုသိနေတာ တိမှုတက်တက်ကလေးရှိတာကိုသိနေတာထိယုံများတက်တက်ကလေးပဲတိယုံများတက်တက်လေးပဲရှိတယ်လို့ဉာဏ်ထဲမှာဒီအမြင်ကထင်ရှားလာတယ်ထိတဲ့အကြောင်းသိတဲ့အကြောင်းကိုကောင်းကောင်းကြီးရိပ်မိလာတယ်ထိတဲ့အကြောင်းကောင်းကောင်းရိပ်မိလာတယ်သိတဲ့အကြောင်းကောင်းကောင်းရိပ်မိလာတယ်သို့တော်လည်းပဲ အဲ့ဒီရိပ်ပြီးတဲ့ဉာဏ်ကအရိပ်အယံပြသွင်ပြင်မှုရာလက္ခဏာများတာဖြစ်တယ်နော်အရိပ်အယံပြအသွင်အပြင်အမှုအရာလက္ခဏာများကိုမြင်တာဘောပေါက်တာစပြီးတော့မြင်တဲ့အခါကျတော့စိစက်အာသမာများဒီလောက်ပဲမြင်တယ်တဲ့ဟုတ်ပါလားနော် အဲ့မြင်တော်ညာလည်းပဲခုနပြောလို့အဲ့ဒီအမြင်ထဲမှာကိုပဲငါလည်းမပါမှမြင်နိုင်တယ်လူလည်းမပါမှမြင်နိုင်တယ်နော်ထိတယ်လည်းမှာပါတယ်တော့ဆိုကြည့်ကြပါမမပါထိတာနာမဟုတ်ထိတဲ့အဲမှာ ထိတဲ့ထဲမှာလူမပါထိတာလူမဟုတ်ထိတဲ့ထဲမှာလူမပါထိတာလူမဟုတ်ထိတာလေထိယုံများတတ်တဲ့ထိတာလေထိယုံများတတ်တဲ့လို့လက္ခဏာများမြင်တာဟာစူးစစ်ဆတ်ဆတ်ရှုသမားများမှာမြင်နိုင်ပါလေဘလို့ပေါ့ပြီလားတကယ်လို့များစစ်ဆတ်အားရဲ့နောက်မှာစူးစိုက်အားကိုပဲ ဆက်ပြီးတော့အာနာအာနဲ့တက်လာမယ်ဆိုလို့ရှိရင်တဲ့အထီးကလည်းလှရှားရုံများတက်တဲ့နော်အထီးရေဆိုတဲ့ထဲမှာငြိမ်နေတာမဟုတ်ဘူးထိတာလည်းပဲပါဖြစ်နေတယ်လှုပ်နေတယ်ထိလှုပ်လှုပ်လှုပ်တာလည်းမြင်လာတာပေါ့နော်အဲ့ အထိကလည်းလှရှားရုံတက်တဲ့အတိကလည်းတိတိပြီးနေရုံတက်တဲ့များတာရှိတယ်လို့ပို့ပြီးတော့တဆင့်တိုးပြီးတိလာတာမသိဘူးလားအထိကလည်းလှရှားတဲ့အစဉ်တိလာတယ်အတိကလည်းပို့ပို့ပြီးတော့တိတိပြီးနေရုံပဲသူ့အလုပ်သူ့လုပ်နေတယ်ဆိုတဲ့ကိစ္စအထိတိလာတယ် ထိတာဟာထိရုံတက်တဲ့မဟုတ်ဘူးထိခြင်းကိစ္စကိုလုပ်နေတာပါလားဒီလိုသိတာသိတာဒီနာကသိခြင်းကိစ္စကိုလုပ်နေတာပါလားလို့သူကိစ္စနဲ့ပူပေါင်းပြီးတော့သိရတာပေါ့နော်ဟိုအပေါ်ယံသိမဟုတ်တော့ဘူးအတွင်းသိပါသိလာတယ်သူ့အလုံးနဲ့အတွင်းအဲသူကမန်နေဂျာပဲဆိုဟို မန်နေဂျာကဘာမန်နေဂျာတော့သူ့ရဲ့မန်နေဂျာသူ့အလုပ်မန်နေဂျာလောက်တည်တာကတော့တည်ရုံတက်တက်ဩလက္ခဏာတည်တယ်မန်နေဂျာရဲ့အလုပ်ကဘာတွေလုပ်တယ်လို့တွဲပြီးတည်တဲ့အဆင့်မျိုးကတော့ဒါပို့ပြီးတော့အဆင့်မြင့်လာတယ်တည်ဖို့ပို့ပြီးတော့ပို့ပြီးပြည့်စုံတည်လာတယ်လို့ပြောလို့ရတာ စိစက်အားနဲ့စူးစိုက်အားနဲ့အားဆိုရင်အထိကလည်းလှရှားရုံသက်သက်တင်မကဘူးသူ့အလုံးသူ့လုံနေချောင်းအလုံးနဲ့တကွာတွဲပြက်တည်လာတယ်အတိကလည်းတည်နေတည်နေရုံသက်သက်မဟုတ်တော့ဘူးသူတည်တဲ့အလုံးကို အသူအလုံးကို လုံနေချောင်းတည်ခြင်းဒီတည်တဲ့အလုံးကိုအလုံးနဲ့တကွာတည်လာတယ် ရုပ်ကံကဘာအလုပ်လုပ်လဲပေါက်ပြန်ခြင်းသဘောကိုလုပ်တယ်နာကဘာအလုပ်လုပ်တယ်လဲအာယုံကိုညှို့ကန့်ခြင်းသဘောကိုလုပ်တယ်လို့အဲ့ဒီလိုအလုပ်နဲ့တကွမြင်လာတာကိုအတဲ့မြင်ခွင့်ရလာတယ်လို့ဆိုတယ်နော်ရုပ်ကဘာလုပ်တော့ပေါက်ပြန်တဲ့အလုပ်ကိုလုပ်တယ်ကဲထိတယ်ဆိုတာထက်ပေါက်ပြန်တယ်လို့သိလာတယ်နော်ရုပ်ရဲ့အလုပ်နဲ့တကွသိတယ် သိတယ်ဆိုတာကဘာလို့နာရဲ့အာယုဒီမြုပ်ကမ်းခြင်းသဘောရှိတယ်ဆိုတဲ့သူ့အလုံးနဲ့တွဲပြီးတော့သိလာခြင်းသည်အတဲ့မြင်ခွင့်ရလာခြင်းဖြစ်တယ်တဲ့။အာမြင်ခွင့်ရလာတော့အတဲ့မြင်ခွင့်ရလာတာကိစ္စနဲ့တကွာမြင်တယ်လို့ခေါ်တယ်နော်။ကိစ္စနဲ့တကွာမြင်တယ်အဲ့ဒါဟာဟို ဉာဏ်စဉ်တိုးတက်ခြင်းရဲ့အကြောင်းများဖြစ်တယ်။ဘာအကြောင်းလဲ။တကယ်လို့များအာတုံအာလုံးသုံးမယ်ဆိုတော့တတိစေစံအားလည်းသုံးမယ်စူးစိုက်အားလုံးလည်းသုံးမယ်တိတိုင်အားပါသုံးမယ်ဆိုရင်ဘာဒီဒီကိုယ့်ရဲ့ရှုွက်ပေါ်မှာဉာဏ်အမြင်ဘယ်လောက်ရှင်းလာမလဲဘယ်လောက်တိုးတက်လာမလဲဆိုရင်တော့တကယ်တိတိ တင်ကတတိယစိစက်အားဆုဆိုင်အားဒီအာနအားအပြင်အတိရဲ့အလင်ပြေအတွင်းထိထွန်းထွန်းပေးခြင်းဖြင့်သူ့အတွင်းရေးအကုန်လုံးပြင်းမြင်ပြီးတည်ပါမယ်ဆိုရင်ဘလို့မြင်မလဲဆုဆိုင်အားစိစက်အားနဲ့တိပိုင်အားတုံအားဆိုရုပ်ကောင်ကြီးကလည်းအသက်မပါဘူးမပြောတော့ပမာပဲလို့သိလာ နာအတိကလည်းကြိုက်ွယ်စရာကိရိယာမရှိဘူးတိတိနေုံရပဲဒါလိုသိလာတာပို့ပြီးတော့အမြင်ရှင်းလာတာပေါ့အဲ့ဒီအမြင်ရဲ့တွင်ပြင်ကရုပ်ရှင်အနေရိုက်ရိုက်ပြတဲ့နဲ့တူတယ်တဲ့မြင်ကွင်းအတက်အနီးကပ်ကြည့်ရသည်တို့သာဖြစ်တယ်ငါလည်းမပါဘူးသူလည်းမပါဘူးသူ့အလုပ်သူလုပ်နေခြင်းကအထင်ရှားဆုံးဖြစ်ပါ တိပိုင်ကပါလာလို့ရှိရင်အာအလုတ်အပြင်ကိုတဘာဝပါမြင်သွားတာပေါ့နော်သူကယောက်ကဖောက်ပြန်တဲ့အလုတ်လုတ်တွေဖောက်ပြန်တဲ့တဘာဝရှိကြောင်းငါတွေသူတွေလုပ်နေတာမဟုတ်ကြောင်းပုဂ္ဂိုလ်တ attva ကဖောက်ပြန်တဲ့အလုပ်ကိုလုပ်နေတာမဟုတ်ကြောင်းတိုးပြီးတော့သိလာလားမသိလာဘူးလားအဲ့လိုသိလာပါလေတဲ့ဒါကြောင့်ကိုတိပုံက စေးဆက်အားသုံးယုံများနဲ့အပြင်သည်စူးစိုက်အားဆိုအတွင်သည်အာစေးဆက်စူးစိုက်တိပိုင်အားဆိုလို့ရှိရင်ထင်ရှားသည်အတိပင်တွေကွဲပါသုံးမျိုးကွဲပါလေအပြင်သည် အတွင်သည်ထင်ထင်ရှားရှားသည်ထင်ရှားသည်လေဆိုတာတော့အလုံးနားလေးနဲ့နော်အကြောင်းအရာဆုံးတော့အကုန်လုံးထင်ရှားလာသည် ဒါကြောင့်မို့တိတယ်ဆိုတဲ့နေရာမှာတယောက်နဲ့တယောက်မတူဘူးဆိုတာအဲ့ဒီအာသုံးအားကြောင့်မတူတာပါစိစပ်အားကြောင့်ဟောရှုမှတ်သူရဲ့တတိကိုကင်တွယ်တဲ့နေရာမှာစိစိဆက်ဆက်ရှုမှတ်ခြင်းစူးစူးဆက်ဆက်ရှုမှတ်ခြင်းပိုင်ပိုင်နိုင်နိုင် ရှုမှတ်ခြင်းဆိုတဲ့တိပိုင်အားပါတဲ့ရှုမှတ်ပုံတွေပေါ်မှာမူတည်ပြီးတော့မှကိုယ်ကကွဲပြားသွားနိုင်ပါလေဆိုတော့ ကိုကဘယ်ဟာကိုကြိုင်နေတယ်ကိုကကိုစဉ်းစားပေါ့စေစေစက်စက်ရှိပါလေဗျာကောင်းပါလေပါလေးထည့်ရအောင်လေစူးစူးစက်စက်ပါရှိမှတ်ပါဦးတိပိုင်အားကတော့ဒါကတတိမလွတ်တမ်းရှုတဲ့ပုံကိုယ်တွေမှာတိပိုင်အားဆိုရတတိလွတ်နေရင်တော့တိပိုင်အားကဖြစ်မှာပေါ့တတိမပြတ်တမ်းရှုမှတိပိုင်အားဆိုတာ ရတာတော့အတိကိုပိုင်ပိုင်နိုင်နိုင်ပိုင်သွားပြီလေအတိကိုပိုင်နေတာတိပိုင်အားလို့ခေါ်တာဟုတ်နော်အဲ့ဒီအားလေးရဖို့လိုလားမလို့လားအဲ့တော့အထက်အထက်ကိုတက်မဲ့ပုဂ္ဂိုလ်တွေဟာဒီလိုမျိုးကိုကဒါတွေကိုနားလည်ထားတဲ့အခါမှာကိုကဒီလိုဒါကတိပိုင်အားဒါစိစအားနဲ့ပဲဖြစ်နေတာလား ဒါစူးစိုက်အားလားအာဒါတိပိုင်အားလားလို့ဒီလိုကိုယ်ကခွဲနေရမှာတော့မဟုတ်ဘူးဟောကိုယ်ကခွဲနေရမှာမဟုတ်ဘူးတတိကခွဲပြီးနေတာကိုယ်ခွဲတာလားတတိကခွဲတာလားအဲ့ဒါကိုတတိပြုဖို့လို့ငါအဲ့ဒီတည်းမှာငါဝင်သွားရင်တော့အဲ့ဒီအဆင့်တန်း၃မျိုးကိုကိုယ်ကခွဲလိုက်တာလည်းတူတယ်ကိုယ်ကခွဲနေသည်မဟုတ်ဘုရားခွဲနေတော့တတိကခွဲပြီးနေသည် ကိုယ်ကိုခွဲခိုင်းနေသည်မဟုတ်အာယုံပေါ်မှာမမှန်ကန်ကန်ရှုမှတ်နေတဲ့ရှုမှတ်မှုကခွဲနေတာဟာတနည်းအားဖြင့်ရုပ်ပေါ်ကိုနံလေးတင်ပြီးတော့အားဖြင့်တတိကိုပွားများနေဖို့တိုက်တွန်းနေခြင်းသာဖြစ်တယ်။နော်ကိုယ်ကိုခွဲခိုင်းနေတာမဟုတ်ဘူးတတိကသူ့အတူခွဲသွားမှာဘောပေါက်လာတယ် ကိုကခွဲတာမဟုတ်ဘူးသူကခွဲနေတာတော့တတိကခွဲနေတာကိုကိုခွဲခိုင်းနေတာမဟုတ်ဘူးသူအလုံးသူလုံးရင်းနဲ့တတိကသူ့အသူခွဲသွားမှာသူ့ရုပ်ပေါ်သူ့ဉာဏ်တင်ရင်သူ့ဉာဏ်စဉ်နဲ့သူ့သဘောမြင်လာပါလိမ့်မယ်သူ့ရုပ်ပေါ်ကိုသူ့ဉာဏ်ကလေးတင်လိုက်တာနဲ့သူ့ဉာဏ်စဉ်သူ့ဘာသာမြင်လာပါလိမ့်မယ်ကိုမပါဘူးခုမှမပါ နော်သူ့ရုပ်ပေါ်သူ့နာတင်သူ့ဉာဏ်စဉ်သူ့ဘာသာသူမြင်လာပါလိမ့်မယ်ဒါဆရာကြီးသုံးတဲ့အသုံးလေးပြန်ပြောပြတာသူ့ရုပ်ပေါ်သူ့နာကိုတင်သူ့ဉာဏ်စဉ်သူ့ဘာသာမြင်လာပါလိမ့်မယ်ဆိုငါနောက်ဆုံးနေတော့လို့ပြောတာပေါ့နော်ဘောပေါက်လားကဲပြန်ပြောကြည့်အောင်သူ့ရုပ်ပေါ်သူ့နာတင် သူ့ဉာဏ်စဉ်သူ့ဘာသာမြင်လာလိမ့်မယ်။ဘာနဲ့အလားတန်တူလဲဆိုရင်ရုပ်ရှင်ကြည့်တကယ်သူဇက်ပွဲကြည့်တကယ်သူပဲတဲ့။ဇက်ကောင်ကြည့်ရင်ကြည့်ရင်နဲ့ဇက်ရည်လေလာပါကတဲ့။ဇက်တန်းကိုသူ့ဘာသာသူတိတိသွားတာပဲ။ဇက်ကောင်ကိုကြည့်ရင်ကြည့်ရင်နဲ့ဇက်ရည်လေလာမယ်။ဇက်ရည်လေလာရင်ဇက်တန်းကိုသူ့ဘာသာသူတိသွား ဥပမာပေးလို့ကောင်းဘူးလားဇက်ကောင်ကိုကြည့်တယ်ဒီနေ့ဘုရားသွားကြည့်မယ်ကြော်ဟင်္ကာကြည့်မယ်ဆိုကဲကြော်ဟင်္ကာကြည့်မယ်ဇက်ကောင်ကိုကြည့်ရင်ဇက်ရည်လေလာတာပဲဇက်ရည်လေလာလို့ရှင်ဇက်လန်းနဲ့ကိုလေသူ့ဟာသူပြစ်သွားတာပဲဘလို့ဘလို့ဖြစ်တယ်ဆိုကြည့်ချင်တာကကြော်ဟင်ပဲဟုတ်တယ်ကျော်ဟင်းကိုကြည်ကြည်နဲ့ဇက်ရည်လေလာပြီးတော့ဇက်လန်းကိုလည်းအစအဆုံးအကုန်လုံးတိသွားတယ်တိရုံပဲမကောက်ပြန်အောင်ပြောတတ်တယ်ဟုတ်တယ်ပါ ဘယ်နေရာမှာဘယ်လိုဘယ်နေရာမှာဘယ်လိုဘယ်လိုထိုးတာကြိတ်တာဘယ်လိုလွမ်းတာဆွေးတာဘယ်လိုပြောတာဆိုတာဘာဝိစားတွေဝတ်တာဘယ်နေရာလေးမှာရိုက်တာရှုခင်းကဘယ်လိုကောင်းတာအိုးပြောလိုက်တာပြည့်စုံတယ်နော်အဲ့ဒါကြည့်တဲ့ပုံကိုကြည့်တတ်လို့ရှိရင်ဒီတိုင်းဖြစ်တာပဲအကုန်သိတာတဲ့ကိုမပါပါဘူးကိုလို့เสียမလိုပါဘူးတဲ့တော့ သူရုပ်ပေါ်သူဉာဏ်ကိုတင်သူဉာဏ်စဉ်သူဘာသာမြင်လာပါလိမ့်မယ်ဥပမာပေးရရင်ဇက်ကောင်ကိုကြည့်ရင်ဘာဖြစ်တော့လဲဇက်ရည်လေလာပါကဇက်လန်းကိုလည်းသူဘာသာသိလိမ့်မယ်တဲ့ကောင်းလားကောင်းလားအရင်ကောင်းတယ်နော်ဒီပါလေးကဥပမာလေးကအဲ့တော့ပထမဦးဆုံးဘုန်းကြီးတို့ဉာဏ်စဉ် စကလုံးအနေနဲ့ပြောရင်နာမရူပပြိစေတဉာဏ်အမြင်ရတဲ့ရုပ်ကွဲနာမ်ကွဲဒီဟာကအရင်ဆုံးတွေ့ရမှာပေါ့လားအဲ့ဒီလိုရုပ်နာမ်ကွဲမဲ့ပုံကိုတွေဟာမအာရုံကိုရှုလိုက်တယ်ရုပ်မှန်နာမ်မှလည်းမသိဘူးဟုတ်လားစိတ်နဲ့စိတ်တိတ်လည်းမကွဲဘူးအာယုန်နဲ့စိတ်လည်းမကွဲဘူးအာယုန်နဲ့စိတ်ကွဲအောင်ကြိတ်တိဟိတ်မဲ့ခေါ် အာယုံနဲ့တွဲစိတ်ကိုကွဲအမြဲကြိုးစားတယ်အာယုံနဲ့စိတ်ပါလို့ပဲခွေရမယ်အာယုံနဲ့စိတ်ခွေခွေအောင်ကြိတ်တိဟိမဲ့ခေါ်ပြီအာယုံနဲ့တွဲစိတ်ကိုခွဲအမြဲကြိုးစားတယ်အာယုံနဲ့စိတ်ဆိုတာတစ်ခုတည်းမဟုတ်ဘူးအစတုန်းကတော့ ကောင်းတယ်လို့ရှုမှတ်လိုက်လို့ရှိရင်ကောင်းတာကလည်းငါပဲရှုတာကလည်းငါပဲဒီလိုဖြစ်နေတာလေခွဲလို့မရဘူးဟုတ်တယ်မလားခွဲလို့မရနာလေဆိုတာနာလာလည်းငါပဲနာလာသိနေတာလည်းငါပဲဆိုဘယ်သူကတွဲထားပြီလဲခွဲလို့မရနာလာနဲ့နာလာကိုရှုရဲ့စိတ်နှမျိုးရှိကြောင်းတာမန်အပြင်းလို့ဆိုမသိဘူးမသိဘူးခွဲပြီးမသိဘူး အတရားရှုတဲ့လူကဒီဟာကတိကြစီဆိုတာတရားရှုတဲ့လူကသိတာအပြည့်လူကမြင်တယ်လို့ရှိရင်မြင်တာကတတ္တဟာအာယုံကတတ္တရူပယုံအစင်းကတတ္တသကုပဒါနာယုကတတ္တမြင်တာကတတ္တမြင်တာနဲ့နာနဲ့ခွဲပြီးတော့သိတယ်မြင်တာနဲ့မြင်စိတ်နဲ့မြင်စရာနဲ့မြင်စိတ်ကိုခွဲပြီးတော့တစ်ခုရှိကြောင်သိတာ နှုတ်မျိုးမျိုးဖွင့်လိုက်တာနဲ့အကုန်လုံးကဘာမှမကွဲဘူးသုံးမတပေါင်းနဲ့လို့ထင်နေတာမြင်တာလည်းငါပဲဟိုဘာရုပ်ဘာဟိုမြင်တဲ့ပုဂ္ဂိုလ်ကလည်းငါပဲမြင်တဲ့အစင်းကလည်းငါပဲမြင်တာသိတာလည်းငါပဲဆိုငါသုံးငါချက်သွားတာပေါ့နော်ဒါအပြည့်ပုဂ္ဂိုလ်ဆိုပဲသိမှာတော့သိဘူးအဲ့ဒါတရားရှိတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီလိုကွယ်ကွယ်ပြားပြားရုပ်မှန်နာမှသိလားမသိဘူးလား ယုံနဲ့ကွဲသွားတယ်မြင်တဲ့တစ်ခုမှလည်းယုံနဲ့နာမည်ရှိတာပဲကြားတာလည်းယုံနဲ့နာမည်ရှိတာပဲမှတ်တာလည်းယုံနဲ့နာမည်ရှိတာပဲအဲ့ဒီလိုကွဲပြားတဲ့ပုဂ္ဂိုလ်တွေဟာတဲ့အဲ့ဒီပထမဆုံးအဲ့ဒီလိုကွဲကွဲပြားပြားမြင်နေဆိုရင်သူ့ကိုဉာဏ်စဉ်နာမည်ပြီးတဲ့ခါကျတော့နာမရူပပရိစေတဉာဏ်ပရိစေတဆိုခွဲခြားပြီးတော့တည်တဲ့ဉာဏ်ယုံမှန်နာမှခွဲခွဲခြားခြားတည်ပြီးတော့ မိမိမဟုတ်ဘူးငါမဟုတ်ဘူးလို့အဲ့ဒီအဆင့်ရောက်သွားတာပေါ့ရုပ်နဲ့နာမည်ကိုယ့်ရဲ့လှူရှာမှုကဘာနဲ့ပါပဲရှိတယ်ရုပ်နဲ့နာမည်ရှိတယ်လို့ဒီလိုကွက်ကွက်ပြပြမြင်လာတယ်အဲ့ဒီလိုမြင်တဲ့ပုဂ္ဂိုလ်တွေကတဲ့အာယုံကိုရှုမှတ်တဲ့အခါမှာအလေပိုင်းတော့တာမိတယ်တဲ့အစနဲ့အဆုံးကိုမရှုမှတ်နိုင်ပဲဖြစ်တတ်ပါလေအစပိုင်းသမားများက နော်အာယုစလေဆုံးရှုရပေမဲ့လို့သူရှုနိုင်ပါမလားမရှုနိုင်ဘူးဘယ်ဟာပဲသူရှုနိုင်အလေပိုင်းလေးပဲရှုနိုင်တယ်ဒါကြောင့်မို့ရှုတဲ့အခါမှာအစအလေဆုံးအုံလုံးတိအောင်ရှုလို့ဆိုပေမဲ့တမင်ကြီးလိုက်ရှုနေရင်ပြန်မှန်းတာကိုမှမတွေ့သေးပဲနော်အဲ့တော့နာမရူပပရိစေဏညာမှာအဲ့လိုရှုလို့မရသေးဘူးအလေပိုင်းတော့ပဲတွေ့တယ်တွေ့တဲ့အပိုင်းအစရှု ဘယ်အပိုင်းလောက်ကကိုတွေ့တယ်ကိုတွေ့တဲ့ပန်စာရှုအဲ့ဒါရေးကြည့်တယ်အလဲပိုင်းတွေ့လဲပိုင်းရှုမယ်အစတွေ့အစရှုမယ်အဆုံးတွေ့အဆုံးရှုမယ်အစလည်းဆုံးသိကိုတိတဲ့အပိုင်းကစပြီးရှုဖို့လိုတယ်ကိုကလိုက်ပြီးတော့အစအလဲဆုံးပုံစံကြီးလုပ်ပြီးတော့ရှုရင်အချိန်ကြီးများစွာကုန်ပါဒါတို့ပေါ့မယ်ဒါကြောင့်ကိုယုံနဲ့ကွဲတဲ့အတိလေးရရုံများနဲ့အာရကျင်တဲ့လို့မနေဘူးလို့လားမလို့ဘူးလားနော် ပိုင်းခြားဉာဏ်ဖြစ်ခြင်းကြောင့်ပိုင်းပိုင်းခြားခြားသိတဲ့အတွက်သူ့ကိုညာတပရိညာလို့ခေါ်တယ်။နော်။ဘာလို့ခေါ်တော့ညာတပိုင်းပိုင်းခြားခြားသိတဲ့ဉာဏ်ဖြစ်တဲ့အတွက်ညာတသိခြင်းသိချာသိတဲ့ပရိညာဆိုသိတဲ့ညာတဆိုသိသိချာချာသိတဲ့ကိုလုံးမဲ့အလုပ်ကိုကျွမ်းကျွမ်းကျင်ကျင်သိသွားတယ်တဲ့။အရင်ဆုံးသိရမှာယုံနဲ့နံလို့သိရမှာဒါကိုဘာလို့ ညာတာပရိညာလို့ခေါ်တယ်။အာဝိတ္တုခုနှစ်ပါးနဲ့ပြော တော့ဒိဋ္ဌိဝိတ္တုလို့ခေါ်တယ်။ဒိဋ္ဌိဝိတ္တုအရာဝင်တယ်လို့ခေါ်တယ်။ညာတာပရိညာအရာဝင်ပြီလို့လည်းခေါ်တယ်။ဖြစ်ပြပြင်းဆိုတဲ့တမာရိညာအမြင်ကနေပြီးတော့ယုံဉာဏ်ကိုအတိအထိဟိုဘုန်းကြီးကဒီကနေဖြစ်ပြမြင်တဲ့ဉာဏ်ဆိုဒီယုံဉာဏ်ကိုတဲ့ဉာဏ်ကသွားမှရမှာလေ။ ဟုတ်တယ်ပါလားအဲ့တော့ရုပ်ဖြစ်ပြမြင်ဆိုတာကုဏကဝိပဿနာဉာဏ်လို့ခေါ်တယ်ဒီရုပ်နဲ့ကွဲတာကျတော့ဝိပဿနာဉာဏ်လို့ခေါ်တယ်ကိုဒါကြောင့်မို့ဖြစ်ပြမြင်တဲ့ဝိပဿနာဉာဏ်ရဲ့အခြေခံဒီရုပ်နဲ့ကွဲသိခြင်းပဲရုပ်နဲ့ကွဲမသိသေးဘူးဆိုဖြစ်ပြမြင်တဲ့ဉာဏ်ကိုမရနိုင်ဘူးဉာဏ်စဉ်ကိုတဖြည်းဖြည်းပြောပြနေတာเนาะအခြေခံကနေစပြီးတော့ပြောပြတယ် တာမန်ရှုရုံများနဲ့ဒီလိုယုံနဲ့ကွဲတယ်ဆိုတာသိနိုင်ပါ့မလားသိနိုင်ဘူးအထူးရှုလို့သာနဲ့သိတာအထူးရှုရဲဆိုတာတာမန်ယထေဘာနဲ့သိတဲ့အသိမျိုးမဟုတ်ပဲနဲ့အထူးသိမြင်တယ်လို့ခေါ်တယ်ရုပ်ကွဲနာကွဲရုပ်ပဲနာပဲလို့သိတယ်ဆိုအထူးသိမြင်လို့ဝိပဿနာဆိုတဲ့ဉာဏ်ကိုကမ္မတန်ရတာလည်းဖြစ်တယ် ဝိပဿနာဉာဏ်လို့တော့ပြောလို့ရပါလေဒါပေမဲ့ဟိုဉာဏ်စဉ်အရာတော့မဝင်သေးဘူးသဘောပေါက်လားဉာဏ်စဉ်အရာတော့မဝင်သေးဘူးအထူးရှုတဲ့အဆင့်တော့ရောက်သွားပြီတာမန်တိမြင်မျိုးမဟုတ်တော့ဘူးအထူးတိမြင်မှုအထူးရှုတဲ့အတွက်အထူးတိမြင်သွားပြီတာမန်မြင်တကယ်သူငါပဲသူပဲယောက်ျားပဲမိန်းမပဲအဆင့်ကနေတက်လာတယ် ရုပ်ပေးနာမဲလို့ဒီလိုလက်ခံလာနိုင်ပြီအရင်ကမသိဘူးအခုမှသိတယ်ရုပ်ပေးနာမဲရှိတယ်ဆိုတာရှုလို့အထူးရှုလို့သာသိတယ်လို့ဒီလိုသဘောပေါက်ဖို့လိုလားမလိုဘူးလားနားလည်ပြီနော်ဒီပစ္စယပဲပစ္စယပရိက္ခဟဉာဏ်ဉာဏ်ဆိုတာဘုန်းကြီးတို့ကနားလည်ထားမှာတိကျလောက်เสียမလို့လေဉာဏ်ဆိုတာတိကျလောက်เสียမလို့ဘူး ဉာဏ်စဉ်ဆိုတာလည်းတိကျလို့ဆရာမလိုဘူးဉာဏ်စဉ်ဆိုတာမှတ်ဉာဏ်ရင့်ကျက်တာကိုပြောတာပါပဲအတိတိုးတိုးလာတာကိုပြောတာပါပဲနားလည်တယ်နော်ဉာဏ်စဉ်ဆိုတာတစ်ခုပြီးတစ်ခုမှဉာဏ်စဉ်16ပါးဆိုတချို့ကဘယ်ဉာဏ်ဘလောက်ရောက်ပြီးပါပြီးပါပါပြီးပါအဲ့လိုတွေလုပ်နေစရာမလိုဘူးတမင်ကြီးလိုက်ပြီးကြိုးစားလို့လည်းမရဘူးဒါပေမဲ့တချို့ကလည်းတပည့်တော်တော့ဘယ်ဉာဏ်ရောက်ပြီးပြအဲ့ဒီဉာဏ်ကလည်းဟိုဉာဏ် တက်ချင်လို့ပါဗျာဘူညာကနေဘူညာတက်အဲ့ဒါတွေကအဲ့လိုလုပ်လို့မရတာနားလည်ရမှာပါလေအဲ့လိုဉာဏ်စင်တွေကိုကိုယ့်အကိုတန်းစီပြီးအဲ့လိုတက်လို့ရတာမဟုတ်ဘူးကိုယ်ရှုမှတ်ရုံပဲဉာဏ်စင်ကကိုယ်ဝင်ဝင်လုပ်လို့မရတဲ့အရာတွေပေါ့ဉာဏ်စင်ဆိုတာကလည်းအခြေအနေတစ်ခုနဲ့သွားတာကိုသူကသူအတိအတိတိုးလိုက်ဉာဏ်စင်ကဖြစ်သွားတာပဲအဲ့ဒါနားလည်ဖို့လိုတာပေါ့နော်တပည့်တော်ကတော့ဥရိယပယဉာဏ်ရောက်နေပြီ ဒါကြောင့်ပင်ကညာတက်ချင်ပါလေဘုရားလာလာလျှောက်ပဲတချို့ပင်ကညာကိုဘယ်လိုတက်ရမလဲဒါဆိုရင်လည်းမေးအောင်မေးကုရိယဘယညာနဲ့ဘယ်လိုရောက်ပါတော့စိတ်ကူးရင်ပြီးရောက်လာမလားစိတ်ကူးရင်ပြီးရောက်လာရင်မမှန်ဘူးရှုမှတ်မှုနဲ့အတိတိုးလာခြင်းမှအတိကပြလာဉာဏ်ကပြတယ်ပြတယ်ဒါဉာဏ်ရင်တိုးတိုးလာတယ်ခေါ်ရဲ့ အဲ့တော့ဥရိယဘယဉာဏ်နဲ့ဘယ်နဲ့ဘယ်လိုရောက်လာတော့စဉ်းစားပြီးတော့ရောက်လာသလားတွေးခေါ်ပြီးတော့ရောက်လာသလားကိုယ့်အကိုဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်လို့ဖြစ်ပြက်မြင်ရင်ဥရိယဘယဉာဏ်လို့ပြောတာပဲဆိုပြီးတော့အဲ့ဒီဘက်ကိုစိတ်ကူးရင်ပြီးတော့ရောက်လာသလားဘာမှစိတ်မကူးပဲနဲ့ရှုရင်မှတ်ရင်နဲ့ဖြစ်သဘောပြက်သဘောကိုမြင်သွားတာလား ကိုကိုကိုစစ်မှန်တဲ့ဖြစ်ဖြစ်မြင်မှုကိုမြင်ရင်ဘယ်သူမှလောက်ဆရာမလို့ဘယ်သူမှတက်ပြီးဆရာလည်းမလို့ဘူးဘုန်းကြီးကလည်းတက်ပြီးလို့မရဘူးညာကတက်ရမှာလေကိုကတက်ပြီးလို့မလို့ရဟုတ်တယ်ပါလားအရှင်မြတ်ဉာဏ်စဉ်လေးတက်ပြီးပါဦးတချို့အဲ့လိုလာလာဘယ်လိုလို့တက်ပြီးလို့ရမလို့ဉာဏ်စဉ်ကိုဘုန်းကြီးကတက်ပြီးလို့မရဘူးဘယ်သူဘယ်သူကလောက်ပါလဲဒီဉာဏ်ကဘိုးလောက်သွား တိတူတာမှာသူတို့ရဲ့အုပ်စုကလုပ်လိမ့်မယ်မက်ခင်ရှစ်ပါးကလုပ်လိမ့်မယ်တနည်းအားဖြင့်ကရကမက်ခင်နဲ့အားကောင်းနိုင်တဲ့ဖြတ်ဖြတ်ဖြတ်ဆိုတထိုင်တည်းမှာကိုပဲယဟန္တာဖြစ်တယ်တထိုင်နဲ့ဖြစ်တယ်ဆိုဉာဏ်စဉ်တွေဘလောက်ဉာဏ်တက်တယ်စဉ်းစားကြည့်ပါဉာဏ်စဉ်တက်တယ်ဆိုတာတဉဏ်နဲ့နဲ့လည်းတစ်နှစ်လုံးဖြစ်ခြင်းဖြစ်နေတာကြာခြင်းကြာနေတချို့ဥဒိယဘယဉာဏ်နဲ့ပဲတစ်နှစ်လုံးဖြစ်ခြင်းဖြစ်နေ တချို့ကလည်းတစ်ထိုင်နေတဲ့ယဟနာဖြစ်တာတချို့ကလည်းခုနှစ်ရက်လောက်နဲ့သောတပန်ဖြစ်တာပေါ့အများကြီးပဲမတူဘူးလေတရားနဲ့တရားတတိလည်းမတူဘူးပါရမီခြင်းလည်းမတူဘူးဉာဏ်လည်းမတူဘူးအတိတ်ကပါရမီလည်းမတူဘူးပစ္စုပန်မှာအာထုတ်တဲ့အာထုတ်ကိုအာထုတ်ပြီးတတိဝရိယမာတိပညာလည်းမတူဘူးမတူကွဲပြားမှုဖြစ်တဲ့အတွက်ဉာဏ်ဖြစ်ပုံကလည်းတရားနဲ့တရားတူစရာမလိုဘူးတူဖို့လည်းမလွယ် ဒါပေမဲ့အဲ့ဒီဉာဏ်နေတော့ကိုလိုက်ဖို့လည်းမလိုဘူးဘုန်းကြီးပြောနေတာလိုက်ရမှာပေါ့အခုရှင်းပြနေတာတဘာဝလေးတွေဒီဉာဏ်စဉ်ရဲ့တဘာဝလေးတွေနားလည်မှယောဂီကဒီဉာဏ်စဉ်တွေကိုလိုက်ပြီးတော့စိတ်ရှုပ်ထွေးမှမျိုးမဖြစ်တော့ဘူးเนาะဉာဏ်စဉ်ဆိုတာတို့နဲ့ဘာမှမဆိုင်ဘူးလို့ဒီလိုကမှတ်ထားလိုက်တို့နဲ့ဆိုင်တာပါရှုမှတ်မှုပဲဉာဏ်စဉ်ဆိုတာတို့နဲ့ဘာမှကိုမဆိုင်ဘူးဒါပေမဲ့ ဉာဏ်စိတ်တစ်ခုတစ်ခုမှတွေ့တတ်တဲ့သဘာဝတွေကိုပဲဒီမှာပြောပြနေတာနော်ဥပမာဆိုတော့အဲဘလူလေးတွေဖြစ်တတ်တယ်အဲ့ဒါကြောင့်ဘလူလေးတွေတွေ့တတ်ရင်ဘာမှစိတ်မပြည့်နဲ့ဒါမျိုးပြောချင်လို့ဒီဉာဏ်စိတ်လေးတွေကိုပြောပြတာအဲ့ဒီနာမရူပပြိစေတဉာဏ်ပြီးရင်ယုံနေနိုင်ရင်အကြောင်းကျိုးဆက်နွယ်မှုတွေဖြစ်ပေါ်လာတယ်အဲ့တော့ထပ်ပြီးတော့အတိအတိုးလာတယ်ယုံအကြောင်းနာအကျိုးရှုမှတ်တဲ့အခါမှာ အာဖောင်းမှုလေးပေါ်လာလို့ဖောင်းမှုကိုရှုတဲ့စိတ်ကလေးဖြစ်လာတယ်အဲ့ဒီစိတ်ကလေးပေါ်လာလို့ဖောင်းတာကိုရှုတဲ့ဟာလေးဖြစ်လာတယ်ဒီလိုအပြန်အလှန်ဒီလိုလေးတွေအကြောင်းဒါကအကြောင်းဒါကအကျိုးဒါရုပ်နဲ့နဲ့ရှုမှတ်ပုံမှာလည်းအကြောင်းအကျိုးဖြစ်နေတယ်လို့ကြံတဲ့အခြေအနေရရမှာလည်းအကြောင်းအကျိုးဆိုတာရှိနေတယ်ဒီလိုသိလာတာပေါ့နော်ရုပ်တစ်ခုကြောင့်နာမ်တစ်ခုပေါ်တယ်ဆိုတော့ကြံတဲ့အခြေအနေ ရှုမှတ်တဲ့အခါကျတော့အဲ့ဒီလူကြီးယုံနဲ့ကုကြောင်းငန်းတစ်ခုပေါ်လို့ရှုစရာမလိုဘူးလေဟုတ်တယ်ပါလားဘုန်းကြီးတို့အာယုနဲ့ဒွါရတိုက်လို့မပေါ်လဲစိတ်ပေါ်လဲစိတ်ဖြစ်တယ်အာယုနဲ့ဒွါရတိုက်လို့မြင်သည်စိတ်ဖြစ်တယ်ကြားသည်စိတ်ဖြစ်တယ်နားသည်စိတ်ဖြစ်တယ်ဒါကဟိုသဘောပေါက်ရမယ်အပိုင်းရှုတဲ့အခါကျတော့ဒါလေးလိုက်ပြီးတော့ထည့်ပြီးစဉ်းစားနေဖို့လိုသလားနော်အဲ့ဒါကြံတဲ့အခြေအနေမှာသဘောပေါက်ထားရမယ် တကယ်ရှုွက်တဲ့မှာကြတော့အာယုံကအာယုံပေါ်လို့အာယုံတည်တဲ့စိတ်ပေါ်တယ်အာယုံကအကြောင်းတည်တဲ့စိတ်ကအကျိုးဒီတည်တဲ့စိတ်ရှိလို့အာယုံကိုရှုတဲ့စိတ်ဖြစ်တယ်ဟောတည်စိတ်ကအကြောင်းအာယုံကအကျိုးဒါကကိုယ့်ရဲ့ရှုွက်တဲ့မှာအကြောင်းအကျိုးကိုတည်ရတယ်တန်တဲ့အကြောင်းအကျိုးတွေကိုလိုက်စဉ်းစားကြရလို့ ဒီဟာကဟိုအာယုံနဲ့ဘာသာတိုက်တာဒါကြောင့်ဒီဟာဖြစ်တာအဲ့လောက်ထိသွားဆရာလို့လားမလို့လုပ်ငန်းဝင်မှာလုပ်နေတဲ့အပိုင်းကိုသိရမှာကတိကျကြံတဲ့အရာတွေမှာသိရမှာကတိကျဆိုတာနားလည်သလိုပေါက်ဖို့လို့နော်ရိုးရိုးတွေ့တွေ့ဖြစ်လို့ရှိရင်ဟိုတရားအတက်နေတတ်တာဒါတွေကိုပြန်ပြန်ပြီးတော့ နှလုံးသွင်းပြီးစိတ်ထဲထည့်လို့ရှိရင်ဒီရှုွက်အပေါ်မှာသိတာပျောက်သွားမယ်။ဘုန်းကြီးတို့ကလောလောဆယ်လုပ်ရမှာကရှုွက်အပေါ်မှာသိမှုအဆင့်တန်းကိုမြင့်ပေးဖို့ပဲလုပ်တာမလား။နော်ဒါပါပဲ။ကဲဒါဖြင့်ဒီမနေ့လောက်နဲ့နားကြအောင်ဆိုနားမှာဆက်ပြောနော်။အာသုတာသုယသဉ္ဇနာမေတ္တာ если не нам.